ခန်းကြီးတရားနဲ့ရှေ့အငယ်1မှ6အိုးဖျားသခင် အကျွန်ုပ်နှလုံးသည်တည်ကြည်ပါ၏တည်ခြင်းဆိုပါမည်ဝိညာဉ်ပါလျက်ချီးမွမ်းထောမနာ ပြုပါမည်တယောနှင့်ဆောင်းတို့နိုးကြလော့ငါလည်းစောစောနိုးမည်အိုးထာဝရဖျားပရိသတ်အလယ်၌ကိုရော့ကိုချီးမွမ်းပါမည်လူမျိုးတို့တွင်ကိုရောအားထောမနာတည်ခြင်းဆိုပါမည်အကြောင်းမူကားဂုဏတော်သည်ကောင်းကင်သို့၎င်းတစ္ဆာတော်သည် မိုးတိမ်တို့၎င်းမိပါ၏အိုဖျားသခင်ကောင်းကင်မြင့်သည်ထက် ကိုတော်ကြီးမြင့်တော်မူစေတည်းမြေကြီးတစ်ပြင်လုံးကိုဘုံတော်လွှမ်းမိုးပါစေတည်းချစ်တော်မူသောသူတို့သည် ချမ်းသာရမည်အကြောင်းအကျွန်ုပ်စကားကိုနားထောင်၍လက်ရလက်ယုံတော်အားဖြင့်ကယ်တင်တော်မူပါအငယ်ခုနှစ်မှ73တန်ရှင်းခြင်းပါရမီတော်ကိုတိုင်တည်၍ ဘုရားသခင်သည်ဗျာဒိတ်ထားတော်မူသောကြောင့်ငါသည်ဝမ်းမြောက်မည်။ရှေခင်မြို့ကိုပိုင်းခြားမည်။သုကုတ်လေပြင်ကိုတိုင်းထွာမည်။ဂိလဒ်ပြည်ကိုငါပိုင်ရ၏။မနာရှေပြည်ကိုလည်းငါပိုင်ရ၏။ဧဖရိမ်ပြည်ကားငါ့ဦးခေါင်း၏အစွမ်းဖြစ်ရ၏။ယုဒပြည်ကားငါ၏လွှတ်တော်ဖြစ်ရမည်။မောဘပြည်ကားငါ့ရေချိုးအိုးဖြစ်ရ၏။ဧဒုံပြည်ကားငါ့ခြေနင်းရာဖြစ်ရ၏ ဖိလိတ္တိအပေါ်မှာအောင်သံနှင့်ကြွေးကြော်မည်။အားကြီးသောမြို့ထဲသို့ငါ့ကိုအဘယ်သူသွင်းပေးမည်နည်း။ဧဒုံပြည်သို့ငါ့ကိုအဘယ်သူလမ်းပြမည်နည်း။အိုဘုရားသခင်၊အကျွန်ုပ်တို့ကိုစွန့်ပစ်တော်မူသော ကိုယ်တော်သည်ပြုတော်မူမည်မဟုတ်လော။အိုဘုရားသခင်၊အကျွန်ုပ်တို့ဗိုလ်ခြေနှင့်အတူကြွတော်မမူသော ကိုယ်တော်သည်ပြုတော်မူမည်မဟုတ်လော။ဒုက္ခနှင့်ကင်းလွတ်စေခြင်းငှါမစတော်မူပါ လူတို့သည်ကယ်တင်ခြင်းငှာမတတ်နိုင်ကြပါဘုရားသခင်အားဖြင့်ငါတို့သည်ရဲရင်စွာပြုကြမည်ငါတို့၏ရန်သူများကိုကိုတော်တိုင်နင်းတော်မူမည်